ရန်ကုန်မြို့သာသနာရိပ်သာကိုဘုန်းကြီးများ1317ခုနှစ်ကစပြီးတော့ရောက်အဲ17ခုနှစ်နတော်လာပြည့်နေ့မှာစပြီးတော့ကမ္မထဌာနဖွင့်ခဲ့ပါတယ်ဒီတုန်းကဒီသာသနာရိပ်သာမှာအဆောက်အဦဆိုလို့ရှိရင်ကြားတော့တဲ့အဆောက်အဦကအနည်းငယ်ပဲရှိပါသေးတယ်ဘုန်းကြီးနေတဲ့ဇာညောင်းတစ်ခုရှိပါတယ် စွန်စားကြောင်းရှိပါတယ်နောက်ပြီးတော့ဟိုကသစ္စာကြောင်းလေး၄ခုအဲဝိနည်းနာသင်ရဲ့အောင်သားစီရဟိုသစ္စာကြောင်းလေး၄ခုရှိပါတယ်နောက်တော့လူသမားတွေပါတယ်နေဝတန်ရာကြီးတခုဟိုကရှိပါတယ်အဲ့ဒါတော့ပဲရှိပါသေးတယ်ဒီနေရာမှာမန္တကြီးထိုးပြီးတော့တရားဟောရပါတယ်သမထဌာနစပြီးတော့ဖွင့်ခဲ့ပါတယ် 12ခုနှစ်ကအခု1330နဲ့2ခုဆိုတော့20နဲ့20နဲ့တစ်နှစ်ပြည့်သွားပါပြီအဲ20နဲ့တစ်နှစ်ဒါမှ20တစ်နှစ်မြောက်ဆိုပြီးတော့ဒီမှာရေးထားပါအဲဒီ17ခုနှစ်က စပြီးတော့ကြည့်ရလာတော့အစာပိုင်းမှာတော့ယောဂီပုဂ္ဂိုလ်လည်းနည်းနည်းပါပဲပထမဆုံးစပြကစားတာဆိုရင်အောင်မှာဝါနဲ့ဓဏီနဲ့တရားထိုးပြီးတော့မျိုးသမီးယောဂီတွေနေကြရပါတယ်အပေါ်မှာလည်းပဲဝါနဲ့ဓဏီနဲ့အစာဝူကြီးတွေလုပ်ပြီးတော့မျိုးသားယောဂီယဟန်ယောဂီများနေကြ နှစ်တစ်ပတ်လည်တဲ့အခါ1312ခုနှစ်နတော်လာပြည့်ကြတော့နှစ်ပတ်လည်အစည်းဝေးပဲဆိုပြီးတော့ဘုန်းကြီးကအစည်းဝေးပဲလုပ်ဖို့ရညွှန်ကြားပါဘာဖြစ်လို့ဒီအစည်းဝေးလုပ်ရတော့ဆိုရင်ဒီသာသနာ့ရိပ်သာမှာတရားအားထုတ်သွားတဲ့ပုဂ္ဂိုလ်တွေဟာနေ့တစ်ပတ်လည်တဲ့အခါကာလ ဒီကြိမ်ရောက်ပြီးတော့မိမိတို့ရှိကအထုတ်ခဲ့တာလေးလည်းပြန်ပြီးနှလုံးသွင်းတရားဟောင်းနေရတရားသိလို့ဖြည်းပြီးတော့စိတ်တက်ကြွလာအောင်ပြန်ပြီးတော့ကိုယ့်အကူနှိုးဆော်ပြီးသားဖြစ်အောင်ဒီလိုရည်ရွယ်ချက်လည်းပါပါတယ်နောက်ပြီးတော့တရားအထုတ်ဒီနေရာဒီရဒီရဒီရတာဒီရိတ်တာမှာတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်အချင်းချင်းတွေ့ကြပြီးတော့မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနေ ပွားများနိုင်ကြဖို့လည်းရည်ရွယ်ပါတယ်အဲလိုရည်ရွယ်ပြီးတော့နိဗ္ဗာန်လည်းအစည်းအဝေးလုပ်ဖို့လို့အစီအစဉ်လုပ်အဲဒီခါမှာဒီကဝေလွန်သွားတဲ့သာသနာ့ရိပ်သာတရားကြီးသာဥတွင်ကအစည်းအဝေးဆိုတော့နည်းနည်းပေါ့နေတယ်အဲ ဩဝါဒခံယူပွဲပူဇော်ပွဲဒီလိုနာမည်တက်ရင်ပိုကောင်းပါလိမ့်မယ်တဲ့သူကပြောတယ်။ဘုန်းကြီးလည်းပိုကောင်းမှတော့ပြီးပါတယ်။ဒါပေမဲ့လို့ကိုကစပြီးတော့တက်လို့ရှိရင်မတော်လို့သူများကလျှောက်ထားလို့တက်ရတယ်ဆိုတော့နည်းနည်းတော်တယ်။ဩဝါဒခံယူပွဲဆိုတော့ကိုကလည်းဩဝါဒပြည့်ရင်လုံးလို့ဩဝါဒခံယူပွဲရပုဂ္ဂိုလ်တွေခေါ်ယူလို့လို့ဖြစ်နေတယ်။နောက်တစ်ခါပူဇော်ပွဲဆိုကြတယ်ကိုကပူဇော်ခံရင်လို့မှာပူဇော်ပွဲရယောဂီတွေခေါ်ယူလို့ဖြစ်နေတယ်။အဲဒါကြောင့်ဘုန်းကြီးကဒီနာမည်ကိုကမတတ်ပါဘူး။ အဲဒီကကြီးကပြောတယ်သူကသဘာဝကြပါတယ်ဘုန်းကြီးလည်းစောစောကတည်းကဒီတိုင်းလည်းပဲသဘောတော့ကြပါတယ်ဒါပေမဲ့လို့သူကပြောဆိုလို့အောင်ဒီဝေဘွယ်လို့ဒါတော့ဘုန်းကြီးကနာမည်ဒါတော့နောက်တော့အဲဒီကကြီးပြောတဲ့အတိုင်းသဘာဝလည်းကြတာနဲ့ဩဝါဒခံပူဇော်ဝဲဆိုပြီးနာမည်တက်ပြီးတော့နေ့စဉ်နေ့တိုင်းကျင်းပလာတာလေခုဒီမှာစာရင်းရေးထားတဲ့အတိုင်း21နှစ်မြောက်အထိမ်းမှနိဗ္ဗာန်ဩဝါဒခံပူဇော်ဝဲ အဲဒီပူဇော်ပွဲနဲ့ယောဂီစောင့်ရှောက်ရေးဌာနယောဂီထောက်ပံ့ရေးယောဂီထောက်ပံ့စောင့်ရှောက်ရေးဌာနကလည်း16နှစ်မြောက်အထိမ်းမှပွဲသူပေါင်းပြီးတော့ဒီနေ့ကျင်းပပရိသတ်တွေလည်းအရရအနေနဲ့ကဒီနေ့လာကြပါပဲရိတ်သားတွေအဝေဝေကရောနီးနီးကရောတော်တော်စုံစုံလင်လင်ပဲလာနိုင်ကြပါတယ်ဒါဟာ တရားတော်ကိုအလေးပြုပြီးတော့လာကြတာပါပဲကမ္မထာနာစရိယဖြစ်တဲ့ဆရာတော်တွေလာကြတာနာအားရစရာကောင်းပါတယ်မနေ့ကမနေ့ညကဘုန်းကြီးလည်းပြောတင်ပြောလိုက်တဲ့ညကြတဲ့စကားတွေညကပြောပြီးပါပြီအဲဒီတော့မှအကြကြကလာတဲ့ဆရာတော်တွေအကုန်လုံး90 90ကျော်နဲ့တူပါတယ်ရှိတယ်များတာပါပဲအရင်ရင်နှစ်တွေကလည်းပို့ပြီးတော့များလာတယ် အဲဒီကဆရာဆရာရိတ်တာတွေကနေပြီးတော့လာနိုင်ကြတဲ့ပုဂ္ဂိုလ်တွေအမီရောအဝေးရောယောဂီတွေလာကြတာလေဒါတွေလည်းပဲခဏကပုံမြင်ဖတ်သွားတဲ့အတိုင်းများပါတယ်အဲဝေဆုံးကတော့ရှမ်းပြည်ကရှမ်းပြည်မြောက်ပိုင်းကတောင်ပေါ်ကရှမ်းပလောင်မြို့သားမြို့သမီးတွေအဲဒါဒီဌာနကအဝေးဆုံးပါပဲခါတိုင်းခါတိုင်းဆိုလို့ရှိရင် ဟိုနန်းခမ်းကရောမူဆယ်ကရောပေါင်းလိုက်လို့ရှိရင်တဲ့များပါတယ်အဲ့ဒါတချို့ကနန်းခမ်းကလည်း80ကျော်လောက်မူဆယ်ကလည်း80ကျော်လောက်အဲ့ဒါတွေကမန္တလေးမှာဘုန်းကြီးရှိနေတော့မှသူတို့ဟိုမှာလာပြီးတော့ကြော့ပြီးတော့ညာညတချို့ကလာချိုးကချိုးကလည်းဟိုဒီပြင်နေရာဌာနလေးတွေအားတွေကလာကြပါလေ အဲလာပြီးတော့သူတို့ရန်ကုန်မသွားတော့ဘူးတဲ့ဒီတင်မဲ့တော့ပြီးတော့သူတို့ပြန်တော့မယ်ဆိုပြီးပြန်သွားကြအဲဒါတွေရောပေါင်းလိုက်မယ်ဆိုရင်တက်တက်တော့များအောင်မှာပါပဲအဲတကူကတကူကတော့အဲမန်းလေးတင်တော့ပြီးတော့ပြန်သွားကြတဲ့အတွက်ဒီမှာအများကြီးစုပြီးတော့မနေတော့ဒီလာတဲ့ပုံကိုယ်တွေရေရေဝန်းနေကြတာဒါရီနေရာတွေအကုန်လုံးစုပြီးတော့လာမယ်ဆိုရင်အဲနေရာတိုင်းတိုင်းတော့မှတော်တော်ကြက်နေမှာပါသူက အဲဒီလိုလာကြတဲ့ရဟန်းရှင်လူယောဂီတွေကိုဩဝါဒပေးဖို့ဆိုတော့ဘုန်းကြီးမှာတာဝန်ရှိပါတယ်။ဘာဩဝါဒပေးရမလဲဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့ဓမ္မရာရသုဩဝါဒပေးဖို့ပါပဲ။ဒါလည်းအသိမဟုတ်ပါဘူးမနှစ်ကလည်းပဲဒီဓမ္မရာရသုပဲဘုန်းကြီးဟောခဲ့ပါတယ်။ဒီနေ့လည်းပဲဒီဓမ္မရာရသုပဲထပ်ပြီးတော့ဟောရအောင်။ဘာဖြစ်လို့ထဟောရတော့ဆိုအရေးကြီးလို့ထဟောတာပါပဲ။ ဒီဒီဓမ္မသောကမင်းရဲ့သူကြောက်စာတွေရေးထားတယ်။အချို့တချို့တရားတွေကတဲ့သူကြောက်စာတွေထဲမှာထပ်ထပ်ထပ်ရေးထားတယ်။ဒါတွေကရေးထားတယ်ဆိုတော့နောက်ပုဂ္ဂိုလ်တွေကစာအနေနဲ့တော့ပူတယ်လို့ထင်ရတာပေါ့။အဲဒါတွေပူတယ်လို့ထင်တယ်ဆိုလို့ကဘာလို့ထပ်ပြီးတော့ရေးရတယ်လဲဆိုရင်အဲဒီထပ်ထပ်ထပ်ရေးထားတဲ့တရားတွေကတဲ့အမှန်လေးနဲ့တဲ့အဓိပ္ပာယ်ရှိလို့ပါတဲ့အမှန်မှတ်သားတဲ့ လေးလာတိုက်ကျင့်သုံးတိုက်တဲ့ကျင့်ဝတ်တရားတွေဖြစ်တဲ့အတွက်ထက္ကထက္ကသူရေးထားပါတယ်တဲ့ဘယ်လိုပေါ်ပြရလဲဘုန်းကြီးကလည်းအခုဓမ္မရာရာတော့နှစ်ကဟောပြီးဒီနေ့ထပြီးတော့ဟောဘာဖြစ်လို့ဟောတော့အမှန်တန်လေးနဲ့တဲ့ဘုရားကြီးဩဝါဒဖြစ်တဲ့အတွက်ပြီးတော့ယခုနေ့ခါကာလမှာလည်းဘုရားကအလွန်လည်းအရေးကြီးပါတယ်ညဇာရဲ့သာဝနာတော်မှာဒီဓမ္မရာရာပုဂ္ဂိုလ်ကလေးပြုပြီးတော့ကျင့်ကြမယ်ဆိုလို့ရှိရင်လူရောရှင်ရောယဟန်ရောအမှန်တန်ကို ကျေးဇူးများမှာပါပဲသာသနာတော်ကြီးရာဆုပ်ယူခြင်းမရှိဘဲနဲ့အမှန်တိုးတက်မှာပါပဲဒါကြောင့်ဘုန်းကြီးကဒီနေ့လည်းဓမ္မရာရာသုတ်ဓမ္မရာရာသုတ်ပဲအကျဉ်းချုပ်ဩဝါဒပေးရအချိန်နာကြီးကဆယ်နာရီကစပြီးတော့လာတယ်ဆိုတော့နှစ်နာရီလောက်မှရွေးချဖို့ရအစီအစဉ်ရှိပါတယ်အဲဒီလောက်တွင်မဲ့ဒီနေ့နေပိုင်းတရားကတော့အပြီးသားရတယ်နေပိုင်းတရားပြီးတော့စုံစုံလင်လင်တော့မဟောနိုင်ဘူး လဲလွန်သာပေးတယ်ဆိုတာမျိုးလိုပဲအစာနာပြီးတော့နည်းနည်းတော့ပဲဝင်ကြည့်ပါဒီတော့ဒီတရားလည်းပဲစုံစုံလင်းလင်းနာကြရအောင်နာနိုင်တဲ့ပုဂ္ဂိုလ်နာရအောင်ပေါ့ညကြမှာဘုန်းကြီးဟောရအောင်ညကြမှာဟောမှနေရကြည9နာရီကနေပြီးတော့ညကြမှာဘုန်းကြီးဒီတရားဆက်ဟောအောင်အခုဒီကတော့ဘုရင်လေးတယ်မလား အညွှန်းလေးတော့တို့ရုပ်တော်ခေါ်ရမယ်မနစ်ကလည်းဟောပြီးသားပါမြတ်စွာဘုရားအာရဗမှာသာဝတိဒီလိုညောင်းတော်မှာရင်းသုံးနေတော်မူတဲ့အခါကာလမှာဒီဓမ္မရာဂတို့ဟောတော်မူပါတယ်ဒီလိုဟောခြင်းအကြောင်းကလည်းသူစဉ်ကာလကအချို့အချို့သောယဟန်တော်များဘုရုဇင်ဟန်နေပါလေအချို့အချို့သောဘုရုဇင်ယဟန်တော်များဒီစီလေးပါးနဲ့သာပြီးတာယာမေမုန်းမှုတွေမြင်ရပြီးတော့နေတော့တရားဘက်ကလေဟင်းတာတွေမြင်ရတယ် အဲဒီလိုတရားဘက်ကလင်းတာတွေမြပြီးတော့နေတဲ့အတွက်အကျိုးမဲ့မဖြစ်စေရမြတ်စွာဘုရားကတရားမူခံမှုရပြီးတရားကိုဟောကြားတော်မူပါတယ်အမှန်တန်လည်းပဲလေးနဲ့ပါတယ်ဘယ်လိုဟောတော်မူလဲဆိုရင်ဓမ္မဒါရမေဘိက္ခွေဘဝထမအာမိတဒါရရာ အတိမေတုံမေသူနုကံပါကိတိမေသာဝကဓမ္မရာရာဘဝေယုံသောအာမိသာရာရာတိဘေကဝေယဟန်တို့တုံမေသင်တို့ဒီမေငါဗျာဤဓမ္မရာရာတရားမွေကိုခံယူကြကုန်သည်ဘဝထာဖြစ်ကြပါကုန်လောအာမိသာရာရာအာမိသာခေါ်တဲ့ပစ္စည်းအမွေကိုခံယူုံမျှဖြင့် အာရရောင်ရည်နေကြသောမွေးကညာသားတို့သည်မဟာဘဝထာမဖြစ်ကြပါကုန်လင်ဒါဒါပါပဲအရေးကြီးဆုံးကဒီပိုက်ပါဒီသားရန်တို့သင်တို့ကတရားမွေခံညာတဲ့ငါထိုက်သာသနာမှာရတင်ကြလိုက်တဲ့အမွေကောင်းအမွေမြတ်တရားမွေခံညာ အမွေညံ့ဖြစ်တဲ့ပစ္စည်းအမွေမခံယူကြနဲ့ပစ္စည်းအမွေခံယူရောမြှောက်နဲ့အားရပြီးတော့နေကြနဲ့မြတ်စွာဘုရားချစ်ခင်တဲ့အမှန်တန်ချစ်မြတ်လို့တဲ့ဒါလေးတွေသမီးလေးတွေမှားသားတယ်လို့ပဲတချို့တချို့မိဘတွေကအသက်ရွယ်ကြီးမှ နောက်ဆက်အိမ်တော်နေပါလေပြုလို့ဒါလေးတွေသမီးလေးတွေငယ်ငယ်နဲ့ ဝယ်လွန်သွားရမယ်ဆိုလို့ရှိရင်အရင်သားကြီးတွေသမီးကြီးတွေလည်းကြည့်မှာပေါ့လေကွာအဲသားငယ်လေးတွေအတွက်သိမချဘူးသားလေးတွေကအရွယ်မရောက်သေးပဲဖြစ်သမီးလေးတွေကအရွယ်မရောက်သေးပဲဖြစ်အမွေခွဲတဲ့ခါကာလကြလို့ရှိရင်သားကြီးတွေသမီးကြီးတွေကအမွေကောင်းတွေယူပြီးတော့ဒီကလေးတွေတော့မွေမရပဲရင်လည်းနေမယ်ဒါမှမဟုတ်ရင်လည်းမွေညနေရရင်လည်းအဲမွေညနေတာရပြီးတော့နေမယ်အဲ့ဒါတွေမြင်တော့သားလေးတွေသမီးလေးတွေသိမချဘူးတတ်နိုင်တယ်မြတ် ပစ္စည်းတွေခွဲဝင်ရင်လည်းပေးတယ်ဒါမှမဟုတ်ရင်မှားကြရင်လည်းပေးတယ်ဘယ်နာမှပြင်ပါထားခဲ့တယ်မင်းအဲ့ဒီဥစ္စာယူပြီးတော့30ရေးပြီးတော့စသည်ဖြင့်လည်းမှားထားအဲ့ဒါလိုပါပဲမြတ်စွာဘုရားအားလုံးသောသတိသားယဟန်တော်တွေယဟန်တော်တွေမကောက်ယဟန်မိန်းမတွေဥပါဒကယောက်ျားတွေဥပါဒကမိန်းမတွေအကုန်လုံးပါပဲငါဘုရားအမြတ်ဆုံးဖြစ်တဲ့တရားမူခံညာတရားမူရအောင်ယူရပစ္စည်းမူရရုံနဲ့အားရမနေရနဲ့မြတ်စွာဘုရားက ဩဝါဒပေးပါတယ်အမွေဆိုတာဟာလောကအမွေတွေများသာသမီတွေကမွေခံကြတာအမှန်တန်အားတဲ့သရောပါပဲမိဘများကွယ်လွန်သားလို့ရှိရင်ညီကောင်မောင်နှမသာသမီတွေအမွေယူကြမယ်ဆိုရင်ဘယ်သူမှနောက်ကျနေတာမရှိဘူးလက်နှင်းနေတာမရှိဘူးအဲဘယ်သူကမှကြော့ပြီးတော့ယူတယ်လို့မရှိဘူးညီကောင်မောင်နှမချင်း အချင်းချင်းချစ်ခင်ပြီးတော့တို့ကတော့မရကျင်နေပါသည်အဲငါညီကိုယ်လေးနှမလေးအမလေးရရင်တော်ပါပြီဆိုပြီးတော့ကိုကချင်းလျှော့ပြီးတော့ယူမယ်တော့ဒီလိုလုံးသွင်းတဲ့ပုဂ္ဂိုလ်ကရှားတာပဲဒုက္ခလေးတော့ရှိရင်ကြီးမှာပေါ့ရှားပါလိမ့်မယ်ကိုကအကောင်းကြီးတဲ့လူညင်တာပဲအများရကျင်တဲ့ဟောအဲသူများရတဲ့ဥစ္စာဟာကိုရတဲ့ဥစ္စာတွေကောင်းတယ်လို့လည်းထင်တတ်တယ်သူကကိုကပို့ပြီးတော့ရတယ်ဒါနဲ့ မငြိမ်ညွတ်ကြတာနဲ့တော့ကြားလို့ချင်းတရားယုံနေပါလေရောက်ဒုက္ခတွေအများကြီးဖြစ်ပါတယ်အဲလောကသားကအမွေကြတော့အားရတဲ့ရောပဲဒါကလူတွေအတွက်ယဟန်တွေကလည်းဒီတိုင်းပါပဲယဟန်တွေကလည်းပဲဒီလိုပဲသူစားဘုန်းကြီးကဆရာတော်ကြီးတပါးပြန်တော်မူသားလို့ရှိရင်ဖြင့်အဲဒီဆရာတော်ကြီးပိုင်တဲ့ပစ္စည်းကရှိတာကိုဒါလေးအမှုခံရတာလို့ဆိုတာအားရတဲ့ရောပဲအဲဒီကလူပေးရပါတယ် ဒီကလည်းသူဝိသသာကဟာနဲ့ယူထားပါတယ်သူပိုင်ပါတယ်ဟိုကလည်းသူပိုင်ပါတယ်နဲ့မြင်းညခုံညနဲ့အဲဒီတုန်းကဒီကြလက်ထက်တုန်းကဆိုလို့ရှိရင်တရားရုံးနေရောက်မနာဒုက္ခရောက်ကြပါတယ်သူကအခုလည်းပဲဒီလိုပါပဲဒုက္ခရောက်နေကြတာပါပဲအဲအစတုန်းကတရားတွေကြီးဆိုပြီးအချင်းချင်းမေတ္တာကရုဏာနဲ့ပွားနေကြတာလေရည်စည်းရင်းနေကြတော့ဒီလိုဖြစ်ကုန်ကြတာဟိုကိုယ်ကပြပြတခုနဲ့တခုနဲ့မသိမသိမသိနေဖြစ် လူတစ်သက်လုံးမခွန်နိုင်တော့ဘူးတခါတည်းဖြစ်သွားတာမပေါင်းမသိနေတော့သူဖြစ်သွားအနာရေးကြီးပါတယ်အဲ့ဒါမြတ်စွာဘုရားအလိုနဲ့တော့ကြောင်းမြန်ဖြစ်မြတ်စွာဘုရားတရားအမွေကိုအမြတ်တနိုးထားပြီးတော့ခံကြရည်စည်းအမွေကိုခံကြအားမရကြနဲ့ရေးကြီးပါတယ်ရည်စည်းအမွေသာခံပြီးဆရာသမားအဆုံးမဩဝါဒဆရာသမားကြီးအဲဟောပြောကျင့်သုံးနေတဲ့တရားတွေကို မလိုက်နာလို့ရှိရင်ဒါနေရာမကြဘူးဘောသူစားอืม ရာသမားလက်ထက်ကညွန်ကြပြသပြီးတော့နေတဲ့တရားတွေအစဉ်မပြတ်မပြတ်မကွက်အောင်ဆက်လက်ပြီးတော့ဆောင်ရွက်သွားနိုင်မှုကအရေးကြီးပါတယ်အဲ့ဒါကမြတ်စွာဘုရားဘိက္ခဝေယံတို့တုံမေသင်တော်သည်မင်းငါဖျားဤဓမ္မရာလာတရားမူခံကြကုန်သည်ဘွယ်ထားဖြစ်ကြပါကုန်တော့အာမိသာရာရာအာမိသာကိုခေါ်သောပစ္စည်းမွေခံယုံမြဖြင့်အာရယံဝေနေသောမူလညာသာတို့သည်မှာဝယ်ထားမဖြစ်ကြပါကုန်လင် ။ဘာဖြစ်လို့မြတ်စွာဘုရားဒီလိုတိုက်တွန်းရသလဲဆိုအာတိမေတုံမေသုနုကပါကိနိမေသာဝကဓမ္မရာရာဘွေယုံသောအာမိတာရာရာတိ။အာဘုရားမှာသင်တို့အတွက်နောင်ရည်မျှော်ပြီးတနာတယ်တဲ့တနာလို့သာတိုက်တွန်းပါလေ။အဲ့ဒါလေးကိုဓမ္မပြအကြီးအဆောင်ပုဂ္ဂလေးပေးတာ။ပါဠိကတော့ညီညွတ်ဝဲပြောင်းလို့ရိုးရတာဒီကြည့်တာဟောဒီဆောင်ပုဂ္ဂလေးတွေကပြည့်စုံပါလေခေါင်းတော်ဓမ္မရာယာသုံးများမှမြတ်စွာဟောပင်ပြီးဓမ္မရာသုံးမှမြတ်စွာဘုရားဟောထားတယ် ဘယ်လိုဟောတော့ငါရည်ကြီးတယ်တရားမွေခံစေခြင်းလှသည်အဲငါရည်ကြီးတရားမွေခံစေခြင်းနဲ့လို့မြတ်စွာဘုရားမိတ်အာမိတမွေပစ္စည်းတွေပဲစေခြင်းလှသည်အာမိတဟောတဲ့ပစ္စည်းအမွေတွေကိုပဲစေခြင်းနဲ့ပဲဆိုလည်းပဲမตายရဖို့ပါပဲလုံးလုံးပစ္စည်းတွေကမသုံးဆောင်ရဘူးဒီလိုတော့မဟုတ်ပါဘူးမตายရဖို့မလွန်မကင်းတာတော့သုံးဆောင်မှာပေါ့ဒါပေမဲ့လည်းဒါကိုအလေးအမြတ်ပြုပြီးကြတာကตายရမနေကြဘူးအဲ့ဒါကိုမြတ်စွာဘုရားက မိတ်ရှိတယ်ဒီပိုက်ကလေး၃ပိုက်နေတယ်တော်တော်လုံလောက်ကြံဆိုရမယ်ဓမ္မရာယာသုံးမြမှာမြတ်စွာဟောမိတ်သည်မြတ်စွာဟောမိတ် လည်းရှိတယ်အတူလည်းရှိတယ်နှစ်မျိုးရှိပါတယ်တရားမွေအစ်စ်ခံရင်အကောင်းဆုံးပဲတရားမွေအတူလည်းပဲကောင်းတာပါပဲအဲကြောင့်တရားမွေအစ်စ်အတူနှစ်မျိုးလုံးကိုခံမှုရညစွာတရားဟောကြားပါတယ်အဲဒီမှာတက္ကရာကဖွင့်တာတရားမွေအစ်စ်ဆိုတာဘာလဲဆိုရင်လောကုတ္တရာတရား၉ပါးပဲတရားမွေအစ်စ်ပေကိုယ်တွေလောကုတ်ပါလောကုတ္တရာတရား၉ပါးမယ်၄ပါးကို၄ပါးနိဗ္ဗာန်မယ်တရားဖို့တရားနိဗ္ဗာန်တရားရပါလို့ဤသူတောင်းနေတဲ့ဟာတွေအဲ့ဒါတွေက တရားမွေဖြစ်တယ်ဒါတွေသူတောင်းနေတော့မပြီးဘူးအဲတကယ်ရအောင်အထုံးမှပြင်မှာသူတောင်းနေအောင်လည်းမပြီးဘူးအဲဒီအမွေတွေလောကုတ္တရာအမွေဖြစ်တယ်ကိုရအောင်အထုံးရမယ်နိဗ္ဗာန်ကြီးများကုသိုလ်များတရားမွေတို့ပါတဲ့နိဗ္ဗာန်ကြီးပြီးတော့မေဖို့နိဗ္ဗာန်ပေါ့လေနိဗ္ဗာန်ဆိုရင်လည်းမေဖို့ဒီပါတာပါပဲအဲနိဗ္ဗာန်မေဖို့နိဗ္ဗာန်ကို သင်ညာစွာရပါလိုဤလို့ရည်ရွယ်ဆုတောင်းပြီးတော့ပြုတဲ့ဒါနသီလဘာဝနာကုသိုလ်ဟူသည်များတွေဟာတရားအမွေအတုပဲ။ဘာဖြစ်လို့တုံးဆိုတရားအမွေစစ်ကိုရကြီးကြောင်းဖြစ်လို့တရားအမွေတွေကိုထည့်တာပြင်းသွင်းတာဖြစ်တော့မဟုတ်တာလည်းမဟုတ်ပင်မလို့လူရေးကြီးပါလေ။တရားအမွေအတုရှိမှဒီတရားအမွေအတုဖြစ်တဲ့မေဖို့နိဗ္ဗာန်ရောက်ကြောင်းကုသိုလ်တရားတွေပြည့်စုံမှ တရားမွေရှိတာရနိုင်ပါတယ်။ဒါကြောင့်ဒီဥစ္စာကလည်းရည်ကြီးပါတယ်။သစ္တုငတိတရားမွေခါစီခြင်းလှပါ။အဲဒီအစီရောအတူရောဒီနှမျိုးလုံးကိုမြတ်စွာဘုရားကအမွေခါစီခြင်းနဲ့တဏ္ဍာရင်တော့ယခုဘဝတည်းမဖွင့်နိဗ္ဗာန်ရအောင်ဝိပဿနာရှုနေတာဟာတော့အကောင်းဆုံးပဲ။အဲဒါတရားမွေစိတ်ကိုရဖို့ရကြိုးစားအားထုတ်နေတာ။နေရောညရော မပြတ်မစဲရှုမှနေလို့ချင်းမှတ်တိုင်းမှတ်တိုင်းမြတ်စွာဘုရားဟောတော်မူရဲ့ တရားအမွေအစ်စ်တွေရအောင်ကြိုးစားနေတာပဲအဲ့ဒီပုဂ္ဂိုလ်ကအမှန်အကောင်းဆုံးပဲအဲ့ဒါတော့မတတ်နိုင်သေးတဲ့အခါကျတော့လည်းပဲဒါနတိလကုသိုလ်ကောင်းမှုတွေပြုမကွန်နေပါရည်တမ်းပြီးတော့ပြုရဒါလည်းတရားအမွေတူပဲအကောင်းဆုံးပဲအဲဆိုကြတယ်ငန်းလေးသွားတရားအမွေအစ်စ်ပေကိုယ်တွေလောကုတ်ပါကိုယ်တွေလောကုတ် စစ်တရားမွေအတုအဲဒီနှစ်ပါးကိုရအောင်လို့အားထုတ်ကြမြတ်စွာဘုရားသာသနာတော်နဲ့တွေ့ကြုံခဲ့တယ်ဘုရားသာသနာနဲ့တွေ့ကြလည်းပဲဘုရားယုံယုံကြုံမှာသရာပြရှင်မှာသရာပြကရှိခဲ့တယ်သရာပြရှိပြီးတော့ဘုရားပြသံဃာရဏသုံးပါးကိုယ်ဝယ်ရှိကနေတဲ့မျိုးကောင်းသားမျိုးမျိုးကောင်းသမီးတွေဒါတိုးတက်ပြီးဒီကလာသာနာပါဝင်ရောက်ပြီးတော့ကျင်အားပြုနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားရဲ့တပည့်တွေပဲအဲဒီမြတ်စွာဘုရားရဲ့တပည့်တွေဟာ ဘုရားသာသနာတော်မှာရနိုင်တဲ့အကောင်းဆုံးအမူရအောင်လို့အားထုတ်ကြမယ်လေးပါဖို့လေးပါနိဗ္ဗာန်မှာအခုဘဝနဲ့မျက်မှောက်ပြုနိုင်အောင်လို့အားထုတ်ကြလို့ဆိုလိုပါတယ်အဲဒါတော့အာမထုတ်နိုင်ရင်လည်းပဲမေဖို့နိဗ္ဗာန်ကိုရည်သန်ပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုကြကုသိုလ်ကောင်းမှုပြုတဲ့ခါကလာဖုံးမတန်တဲ့လူချမ်းသာနာချမ်းသာအဲဒီလောကီချမ်းသာလေးလောက်အာယုံပြုပြီးတော့မပြုကြနဲ့မေဖို့နိဗ္ဗာန် ရည်တံပြီးတော့ပြုကြဆင်းရဲခါသိင်းကြီးနဲ့နိဗ္ဗာန်ကိုရည်တံပြီးတော့ပြုကြဘယ်လိုဆိုလို့ရှိရင်တရားမူအတုကိုအာယုသိမြည်ပါတယ်အဲဒီအစ်အတုနှမျိုးလုံးကိုမြတ်စွာဘုရားကမွေးခါစေခြင်းနဲ့လို့ဆိုလိုပါတယ်အာမိသပစ္စည်းလေးပါဆိုတဲ့အမူကြတာမြတ်စွာဘုရားမခါစေခြင်းဘူးမခါစေခြင်းဆိုအဲ့ဒါလောက်နဲ့ဒါရနှစ်သက်ပြီးတော့အားရမနေစေခြင်းဘူးအဲဒီတော့ အဲဒီမှာလည်းအာမိတအမွေဆိုတာလည်းအစစ်အတူနှမျိုးရှိတယ်အစစ်ကဘာတွေတော့ဆိုအာမိတအမွေစစ်ပဲလေးလေးပစ္စည်းပါအာမိတအမွေစစ်ကတော့ကိုရဟန်းတော်များဒီခုလောလောဆယ်3000ကျပ်တယ်ပစ္စည်းလေးပါပါပဲတဲ့ဆွမ်းသင်္ကန်းကြောင်းသေးသာသနာတော်ဝင်လို့ရှိရင်ဒီမူကရတယ်ဒီကအမနာဟန်ကြတယ်အဲကောင်းရိပ်အိုင်းဆုံးသောဝုကိုဝုရာသမား ညွှန်ကြားတဲ့အတိုင်းတရဏဂုံဆောက်တည်ရှင်သာမဏေဖြစ်အဲဒီအချိန်ကစပြီးတော့ဒီမူရတာပဲအဲဝိညာဉ်နဲ့အညီဥပဒါမရသာဆောင်လိုက်လို့ရှိရင်ရဟန်းဖြစ်ဒါတော့ပြောကြရမရှိဘူးဒီမူရစားစရာမပူရဘူးအဲတပိတ်ပွေပြီးတော့မနေ့ဆုံးခံသွားရင်တရားတရားရှိတဲ့ပုဂ္ဂိုလ်တွေလောင်းညတူကြအသာဝေရလွဲတဲ့ခါမှပင်မမကြောင်းရတဲ့ကြအာမထုတ်ရဘူးဝိုးစရာသင်္ကားလည်းလူမဲ့ပုဂ္ဂိုလ်တွေရှိတာပဲ။ နေစရာထိုင်စရာအကြောင်းတွေကလည်းကောင်းပါလေ။ဒါရရွာထဲမှာဘုန်းကြီးတွေနေတဲ့ကျောင်းတော့ကောင်းခဲ့ပါလေ။တောရွာတွေလည်းလိုက်ကြည့်။လူတွေနေတဲ့အိမ်လေးတွေတော့သိရင်ပါပဲ။ရဟန်းတော်တွေကြတော့နာကောင်းကောင်းအိမ်ကြီးအကျောင်းကြီးတွေဆောက်ပြီးတော့ထူထားကြ။အဲတော့နေစရာအကြောင်းလည်းပဲအလိုလိုရ။နေမကောင်းတိုင်းမှာဖြစ်ရလို့ဆေးပစ္စည်းသောဘစီဟုအစရှိတော့ဆေးရသဖြင့်ဆေးရောအဲဒီဆေးပစ္စည်းတွေလည်းပဲလောလောကူကူနဲ့ရပါလေ။ဘာမှမခဲရင်ဘူးခုနေကာကာလမှာ နိုင်ငံခြားလာတဲ့ဆေးတွေဆိုတာရှားပါတယ်ဆိုအမှန်ထက်တယ်ဒါပေမဲ့လို့ညာတော်များအတွက်ကြတော့သူစားလိုလည်းသူရတာပါတယ်အဲ့ဒါတွေကပစ္စည်းအမူတွေအစ်စ်တွေပဲဒါလေးရရုံနဲ့အားရရောင်ရဲမနေကြနဲ့ဆိုလိုပါတယ်အကျိုးကဒါလေးရရုံနဲ့ဟန်ကြလှပြီးဆိုပြီးတော့ဒါရမယ်ရှိတော့ငါဘုံကြီးရဲ့ကံကောင်းတယ်ကိုယ်ဝေဒကဓမ္မတွေပေါ်တယ်ပစ္စည်းလေးပါးတွေကဘယ်လိုကူရတယ်ဆိုပြီးတော့ ဒါနဲ့အားရတယ်သူကလည်းတိတိလေးပါလောလောကူရအောင်ဘုန်းကြီးအောင်ဒကာဓမ္မတွေပေါ့အောင်ဒါလည်းကျောင်းကျဆိုင်တာတွေလည်းရှိတယ်မိမျိုးမျိုးတွေပေါ်လိတာတွေရှိပါတယ်အဲဒီလိုပစ္စည်းလေးပါရရုံနဲ့အာရမနေကြနဲ့အာရနေလို့ရှိရင်ဒါအာမိတမုအစ်စ်ကိုလက်ခံနေတာမျိုးတယ်။ဆိုင်လာပြီဆိုရအောင်မအာမိတမွေအစ်စ်ပဲလေးပဲပစ္စည်းပါ အတုရှိတယ်အတုကဘာတွေတော့ဆိုရင်လူနာဒုက္ခဤတန်ငါဒါနာသီလပါဒါနာကုသိုလ်ကောင်းမှုပြုတဲ့အခါသီလဆောက်တည်ကျင့်သုံးတဲ့အခါဘာဝနာကသာမန်ဘာဝနာပေါ့လေဝိပဿနာဘာဝနာမဟုတ်သာမန်ဘာဝနာတွေပွားများတဲ့အခါမှာဒီကုသိုလ်ကောင်းမှုကြောင့်နောက်နောက်သောဘဝတွေမှာလူချမ်းသာဖြစ်ရပါလို့ဤတထေဖြစ်ရပါလို့ဤမင်းဖြစ်ရပါလို့ဤဒါလိုတောင်းတာပါပေါ့ဒါကလည်းပဲလူကြီးအနေကတော့သာယာကြာပြည့်နေတယ် အဲဆင်းရဲတဲ့ပုဂ္ဂိုလ်တွေအနေဆိုလို့ရှိရင်ပြင်းရင်ဒုညာတွေချမ်းသာစွာပြည့်ပြည့်စုံစုံဖြစ်နေတာတွေကိုအားကြပြီးအဲ့ဒီလိုဖြစ်ခြင်းနဲ့ဒီလိုပြည့်ရင်ကောင်းမှဒုညာတွေဟိုကောင်းနေဖို့အစားကောင်းနေစားရင်ထားကောင်းနေနဲ့စီးတို့မော်တော်ကားတွေပါနေနဲ့တခါလဲဝန်းဝါဝါသွားနေတာတွေမြင်ရတာသူတို့လည်းပဲဒီလိုပြည့်စုံနေတာပဲလူချမ်းသာတွေပြည့်စုံနေတယ်အဲ့ဒါကုသိုလ်ကောင်းမှုကြီးဒီလိုလူချမ်းသာတွေနဲ့ပြည့်စုံရပါလို့ ဗဇက်ကရင်လည်းဆိုပြီးတောင်းတာတယ်ဗဇက်ကမဆိုတော့ဒီထဲကအဲ့ဒီလိုတောင်းတာကရှိတတ်တယ်နတ်ဆိုတာကတော့မမြင်ရဘူးဒါပေကျမ်းကနေတရားတော်ရာချင်းအဲနတ်တွေဆိုတာဘုံဇုံနတ်တွေလည်းရှိတယ်ယုတ်ဇုံနတ်တွေလည်းရှိအာသာဇုံနတ်တွေလည်းရှိတယ်ဘုဒ္ဓမာယေဒါရင်အစရှိသောနတ်တွေရှိအဲ့ဒီနတ်တွေကချမ်းသာတယ်ဆိုတာဒါပေကျမ်းကတရားဒေသနာတော်အရာသိရတယ်အဲ့ဒီနတ်ချမ်းသာတွေလည်းပဲလိုရှိကြတယ် ဒါနာကုသိုလ်ပြုသီလဆောက်ပြီးအဲဘာဝနာတွေပွားဘာဝနာကြတော့ကြတော့ကိုသမထဘာဝနာတွေပွားဇာရလို့ရှိရင်မြမာတွေဖြစ်ပြီးမြမာချမ်းသာတွေဒီလည်းနာတစ်မျိုးပဲအဲဒီချမ်းသာတွေမျောလင်းတောင်းတာပြီးတော့ပြုလို့ရှိရင်ဒါတွေကအာမိတအမွေအတုတွေကိုခံယူနိုင်တယ်တဲ့မြတ်စွာဘုရားဤသာသနာတော်မှာရနိုင်တဲ့ တရားအမွေတွေမခံမဲနဲ့ရသော်ကြိုက်သာသနာတော်မှာဒါနာကုသိုလ်တွေပြုသီလသောက်တည်ကျင့်သုံးဘာဝနာပေါ်များပြီးတော့လူချမ်းသာဖြစ်ဖို့နာချမ်းသာဖြစ်ဖို့ဓမ္မချမ်းသာဖြစ်ဖို့အဲဒီချမ်းသာတွေရဖို့ရဒီတန်လို့ရှိရင်အာမိသမွေတုတွေလက်ခံလာကြီးရဲ့ဒါကြောင့်လူနာဒုက္ခဤတန်ကဒါနာသီလဘာအာမိသမွေအတုတွေမှားလေးမွေညံ့တာအဲလူချမ်းသာနာချမ်းသာဓမ္မချမ်းသာလည်းပါတယ် အဲ့ဒါဤကံမိဒါနတိလဘာဝနာပြုလို့ရှိရင်အာမိတမွေအတုတွေကိုလက်ခံရမည်တယ်မူထိုင်ရမည်တယ်မူညံ့နေခံရမည်တယ်ဆိုလိုပါတယ်ဒါရဆိုရမယ်လူနာဒုက္ခဒီကံကဒါနသီလပါဒါနသီလပါ မိသမွေအတုတွေမလဲမွေညံသာ မိကမွေအတုတွေခံယူနေလို့ရှိတယ်အာမိဒဒါယာကအာမိဒအဘူကနဲ့မူကညာသားတွေဖြစ်တယ်အဲဒီလိုမူကညာသားတွေရှိကြပါနဲ့တဲ့မြတ်စွာဘုရားတောင်းပန်ပြီးဩဝါဒပေးပါတယ်ဒါရင်မကလေးဘူးမြတ်စွာဘုရားရှေ့ဆက်ပြီးတော့သုံးမကြရတယ်အင်း တုံမေစမေဘိက္ခုအာမိတာဒါရာဘွေးရထနောဓမ္မဒါရာသင်္ချစ်သားတို့ကယူစည်းအာမိတာမွေလောက်သာခံယူနေလို့တရားမွေမခံကြဘူးဆိုလို့ရှိရင်တဲ့တုံမေတိအာရိယဘွေးရထသင်တို့လည်းပဲသွဆွဲကြရဲ့ကြားလိုက်ပဲဘယ်နဲ့သွဆွဲကြရဲ့မလို့ ဘုရားသားတွေပစ္စည်းမွေခန်းနေရုပ်မျှသာဒီလိုဆွဲလိမ့်မယ်ပစ္စည်းများတွင်ခံယူလင်းလူရှင်ဆိုကြမှာအဲပစ္စည်းများတွင်အမိတာမွေလောက်သာခံယူနေလို့ရှိရင်သာသနာတော်မကြည်ညိုတဲ့ပုဂ္ဂိုလ်တွေကသင်တို့ဆွဲဆွဲလိမ့်မယ်ကြက်ရကြလိမ့်မယ်ဘယ်နဲ့ကဲရလဲဘုရားသားတွေပစ္စည်းမွေခန်းနေရုံမျှတယ်မြတ်စွာဘုရားရှင်သားတွေကပစ္စည်းမွေခန်းနေရုံမျှပါပဲသူတို့အစာချောင်လို့အဟိုးအနေချောင်လို့ ငင်္ဂဝုနေကြတာသူတို့ဘုရားအဆုံးမဩဝါဒမေဖို့နိဗ္ဗာန်ရောက်ကြောင်းတရားတော့သူတို့အားထုတ်တာမဟုတ်ကျင့်တာမဟုတ်ဘူးလို့မကြည်ညိုတဲ့ပုဂ္ဂိုလ်တွေတရားတရားမရှိတဲ့ပုဂ္ဂိုလ်တွေကကဲရကြလိမ့်မယ်ကဲရတယ်ကဲရတယ်အခုနေဒီလိုပြောနေတာလို့ရှိရဲ့အာဒီကိုယ်တော်ကြီးအရကားချောင်းလို့သာသနာပေါ်မှာသူအစားချောင်းလို့အနေချောင်းလို့နေကြတာပဲတရားတရားတော်တွေဘာမှကျင့်တာမဟုတ်အားထုတ်တာမဟုတ်ဘူးဒီလိုလဲပြောနေတာရှိပါပဲဒါတရားမရှိတဲ့ပုဂ္ဂိုလ်တွေက အစကားတွေကမကြည်ညိုရတဲ့အထက်အဲ့ဒီဥစ္စာဒီလိုဆွဆွဲတယ်ရဟန်းတော်တွေကမဟုတ်ဘူးတဲ့ငါဖះလည်းဒီလိုဆွဆွဲခံရမှာပဲတဲ့ရသော်ပြတကြီးတွေကွာသူတို့ဒီစည်းမူကနေပါဟာတရားဆုံးမဩဝါဒတရားကျင့်တာမဟုတ်ပါဘူးဒါဒီလိုဖြစ်တာဟာတခြားကြောင့်မဟုတ်ဘူးဆရာကအဲတုံနေဆုံးမတာညံ့လို့ဒါကြောင့်မို့အမွေကအညာသားတွေတရားမကျင့်မဲနေတဲ့ပုဂ္ဂိုလ်တွေရှင်းနေတာပဲဆိုရင်ငါဖះလည်းကြည့်ရခံရလိမ့်မယ်အဲဒီလို သင်တို့လည်းကဲမခံရအောင်ငါဖျားလည်းကဲမခံရအောင်တရားမူခံကြလို့ဒီလိုအိဗယ်နဲ့လည်းယူပြီးတော့ဩဝါဒပေးပါတယ်ဆိုရမယ်ပစ္စည်းများရင်ခံယူလင်လူရှင်ဆိုကြမှာ ရားသားတွေသိသိမွေခန်းနေုံမျှတာ စည်းမူကံသာဖြစ်နေလို့ရှိရင်သရတရားရှိတဲ့ပုဂ္ဂိုလ်တွေဘေးပါဝဉ္ဉင်ကသင်တို့ကဲ့ရဲ့လိမ့်မယ်ငါဖျားလည်းကဲ့ရဲ့လိမ့်မယ်ဘုရားတိသားတွေကဒီစည်းမူကနေတက်တက်ပဲ။ဗာမယဝစီရလွတ်မြောက်ကြောင်းတရားကိုရှင်းတာမဟုတ်အထုတာမဟုတ်ဘူးဆိုပြီးတော့ကဲရလိမ့်မယ်အဲဒီလိုကဲရပခံရအောင်လဲတရားအမူအရာပြောင်းကြိုးစားကြပါလို့မြတ်စွာဘုရားကတိုက်တွန်းတယ်ဒါရင်မကသေးဘူး သင်တို့ဤနောက်ရေးကိုငါတွေးပြီးတော့လည်းသနာတယ်တဲ့ဂိန္ဒီမေသာဝကဓမ္မရာရာဘုရင်တော်အာမိတာရာရာပြီမင်းငါဖေရဤသာဝကတတိသာဝကတို့သည်ဂိန္ဒီဘေဘုံပဲဤဖြင့်ဓမ္မရာရာတရားမွေခိုင်းယူကြကုန်သည်ဘဝေယထဖြစ်ကြပါကုန်အနည်းဘဝေယုံဖြစ်ကြပါကုန်အနည်းအာမိတာရာရာပစ္စည်းမွေခိုင်းယူကြရင်အာရနေတော်မွေကညာသားတို့သင်တော်ဘဝေယုံမဖြစ်ကြပါကုန်အနည်းဤတည်လိုမင်္ဂါဒုံမေသူစေသားတို့၌ အနုကမ္ပဏံရေးကိုမျှော်တွေး၍စင်္ဒနာခြင်းသည်အထည်ရှိပေနေပါသည်။ငင်တို့နောင်ရင်းမှာညာတော်နဲ့မြင်တယ်ဘုရားသာသနာတော်ကျုံတွေ့ခဲ့သွားကျုံကျုံတွေ့ပြီးတော့နေရပါရဲ့နဲ့အဲဗရဏုံသုံးပါးဆောက်တည်လို့ဘုရားတရားသံဃာရဏသုံးပါးကိုးကွယ်လို့ကိုးကွယ်လို့ဆိုရှားမဟုတ်ဘူးအပေလေးပါးကလွန်မြောက်ဖို့သန္တရာဝဆင်းရဲကလွန်မြောက်ဖို့ရဘုရားအားကိုးရတာအဲဒီတော့အားကိုးနေတဲ့ပုဂ္ဂိုလ်တွေ ဒါကသာသနာ့ဘောင်ဝင်ရောက်ပြီးတော့ရှင်ဟန်ပြုနေတဲ့ပုဂ္ဂိုလ်တွေတရားကိုအာကိုပြုနေပါရဲ့နဲ့တရားမွေမခံယူဘဲနဲ့ပစ္စည်းမွေလောက်သာခံယူလို့ရှိရင်နောက်တစ်နေ့တစ်ချိန်ကျတော့အာကုသိုလ်မကောင်းမှုကလည်းမရှိဘူးမပြောနိုင်ဘူးသူကအဲအာကုသိုလ်မကောင်းမှုကလည်းပဲလေးပါးပြချမယ်အာကုသိုလ်မကောင်းမှုမပြချဘူးထားအောင်တော့လူဘဝနာဘဝဖြစ်လဲထပ်တလဲလဲလူဖြစ်လဲလူဖြစ်ရမှာအိုရနာရသေရ ငယ်ဒုက္ခတွေရောက်မဲ့နတ်ပြည်ဥရနာရပြည်ဖြစ်တဲ့ပြည်နယ်ဘဝတွေမှာိုဘေးနာဘေးပေဘေးတွေနဲ့တွေ့နေမယ်မကောင်းမှုအကုသိုလ်အကျိုးပေးတဲ့အခါပဲလေးပါးလည်းပဲကြောက်မယ်အဲဒီလိုဖြစ်နေမှာငါဘုရားမြင်တယ်ငါဘုရားအားကိုးရတဲ့အမျိုးသားမျိုးသမီးရေညာယောက်ျားယာမိန်းမတွေဘုရားကြီးတတိသားတွေစင်စစ်ဖြစ်ပါရဲ့နဲ့ မဝေခြင်းမဲနဲ့ဦးနေရမှာလေနားခြင်းမဲနဲ့နားနေရမှာလေမသိခြင်းမဲနဲ့သိနေရမှာလေအပင်ငရေကြာရောက်ပြီးတော့မယ်လေအာစသည်ဖြင့်အောမြင်အောမြင်ငိုကြွေးပြီးတော့ဒုက္ခခံနေရမှာလေငါတရားမြင်တယ်တဲ့ဒါလည်းမြင်လို့ငါတရားမြင်လို့တနာတယ်တဲ့တနာလို့ဒါကြောင့်ဘုရားကတောင်းမှလာငါတို့ဒီတရားမူသံဃာရှင်လာပြီအာမိသမကြီးစီတွေပဲရှင်လာပြီဘုရားကတောင်းမှတယ်ဒီလေးပဲပါဒါကြတော့ပေါ်ပါရဲ့ဗျာ အဲဆိုရမယ်ထတ်တလဲလဲကိုမစဲဆင်းရဲနေကြမှာထတ်တလဲလဲနာမစဲဆင်းရဲနေကြမှာထတ်တလဲလဲသိမစဲဆင်းရဲနေကြမှာထတ်တလဲလဲဘယ်ငရဲ ကြာမြဲကြာနေမှာအဲ့ဒီပိုက်ထဲမှာကြာမြဲကြာနေမှာလေးပါတယ်နော်ကြာမြဲကြာနေမှာဆိုတော့အရင်ကလည်းကြာနေတယ်ဆိုရိပဲကြာပါဝင်နေမှန်လဲမှန်တယ်အရင်ကလည်းကြာနေတာပဲဗမတ္တတဟိနာမသတ္တရောပါယတကခရသရိတာဗမတ္တသာမေ့လျော်သောပုဂ္ဂိုလ်အားဗမတ္တကာယနာမမေ့လျော်သောပုဂ္ဂိုလ်အားမြည်သည် သတ္တရောပါရ၄ပါးသောပေဘုံတို့သည်တက္ကရာပရိသာကိုယ်ပိုင်အိမ်ကြီးများနှင့်အလားတူကြကုန်၏မေးလျော်နေတဲ့ပုဂ္ဂိုလ်တွေမေးလျော်နေတယ်ဆိုတာပမာရပမာရမေးလျော်တယ်ဆိုတာဒီနောက်ဆုံးပိုင်းမှာပါတယ်ပမာရမေးလျော်တာကဩဒုစရိုက်၃ပါးကာမ၅ဒုစရိုက်၃ပါးမှာ သိသွားခြင်းနဲ့သွားရောလွတ်ထားလို့ရှိရင်အဲ့ဒါမေ့နေတာပဲဒုစရိုက်သုံးပါးတွေပြုနေတဲ့ပုဂ္ဂိုလ်မေ့တယ်လို့ခေါ်တယ်။ကာမငါကာမုံ၅ပါးနဲ့ပြောင်းမွေ့နေတဲ့ပုဂ္ဂိုလ်တွေမေ့နေတယ်ခေါ်တယ်။ကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြုလင်အဲကုသိုလ်တရားတတိထာစရှိတဲ့ကုသိုလ်တရားတွေပွားဖို့ဘာဝနာတရားတွေပွားဖို့အဲ့ဒါတော့စိတ်မဝင်စားဘူးတဲ့။အဲဒီဒီလေးစားစားမပြုဘူးမပြတ်မပြုဘူးအဲစိတ်လျော့နေတယ်အဒီပဲအားထုတ်ရမယ်ဆိုလျော့တော့တော့နောက်တော့ လိုလားတဲ့ဌာနတွေချထားတယ်အဲဝန်တော့ဝန်ရချထားတယ်လို့ပဲဒီဥစ္စာငါအာမထုတ်ပါဘူးဆိုပြီးတော့ဝန်ချထားတယ်ရှိတယ်တို့တရားထုတ်ပြီးစိတ်မှမကူအိမ်မက်တာမမဘူးဒီလိုအားတွေရှိတယ်အဲဒါတွေမမှီဝဲဘူးမပွားများဘူးအာမထုတ်ပဲနေခဲ့လို့ရှိရင်အဲဒီပုဂ္ဂိုလ်ကမေ့နေတာတဲ့သွားလာသွားလာတောက်စားပြောနေတာပါပဲသူကသူလောက်ကင်နေလို့ပြောနေတဲ့ပုဂ္ဂိုလ်ဒါပဲလေဒီပုဂ္ဂိုလ်ပမာဒမေ့နေတယ်ခေါ်တယ် မတတာဤနာမမေ့လျောသောသူအားမည်သည်မှာသတ္တရောလေးပါးကုန်သောပါရပေဘုံကြီးတို့သည်တက္ကဂေဟာတိသာမိမိတို့ကိုယ်ပိုင်ဖြစ်သောအိမ်ကြီးများနှင့်လာတူကြကုန်၏ကိုကိုယ်ပိုင်အိမ်ဆိုတာအမြဲနေရတာပဲကိုယ်အိမ်ကိုနေရတာလားအဲတခြားတစ်ပါးကအိမ်နေရံခါရံခါအကြောင်းရှိလို့သွားရတယ်အနာပါပဲတချို့နာရီပိုင်းလောက်ယူလဲမိနစ်ပိုင်းလောက်တော့ကြာပြန်လာတာကိုယ်တချို့လည်းရက်ပိုင်းလောက်သွားတယ်တချို့လည်းလပိုင်းလောက်သွားတာလည်းရှိပါတယ် အဲရေးကြည့်တဲ့ကိစ္စနဲ့ဒီနေ့နှစ်နှစ်ပညာသင်တို့ဘာလို့အဲဒီတော့ယာတုဌာနနေရတဲ့အလုပ်တခြားတစ်ပါးသွားတာနည်းနည်းပါးပါးရှိပါတယ်ဒါနဲ့လည်းကိုယ်ပိုင်အင်္ဂပြန်လာတာပဲကိုယ်နေရာကိုပြန်ရောက်တာပဲအဲ့ဒါလိုပဲမိမိရောရောနေတဲ့ပုံကိုယ်တွေမှာအပယ်လေးပါးကကိုကိုအိမ်ကိုပိုင်အိမ်တဲ့တခါတည်းကုသိုလ်ကောင်းမှုပါကြိုးပေးလို့လူလာဖြစ်နတ်လာဖြစ်ဒုက္ခတိဘဝရံခါလေးလာဖြစ်တာခဏအလဲလာတာနဲ့တူတယ်တော့ကြဘယ်ပုံပြန်သွားတယ် အဲဒီလိုကျမ်းကဆိုထားပါတယ်အဲဒီဆိုရတဲ့ကောင်လည်းအတူတူပါပဲထပ်တလဲလဲရင်ကလည်းပဲပယ်လေးပါကြခဲ့ပြီဒီခုလည်းပဲပယ်လေးပါငရဲသစ္စာတိတာလေးကြားနိုင်မယ်တဲ့ကြားနေကြားနေမှာတဲ့ဗာမြတ်စွာဘုရားမြင်နေဆိုရမယ်ထပ်တလဲလဲဘယ်ငရဲကြားမြဲကြားနေမှာသင်တို့နောင်ရေးအာမျောတွေအာမျော ဝန်လေးသနာပါကိုကြောင့်အများပရိသာဘုရားတောင်းပါမည်ငါရကြီးတွေဘုရားမွေခံစေခြင်းလှသည်အာမိသမွေသီးတွေစေခြင်းလှသည် မြတ်စွာဘုရားကဒါကြောင့်မို့တဲ့မင်းတို့ကိုငါဘုရားတောင်းပါနဲ့ဓမ္မဒါရဘဝထတရားမူတာဖြစ်ကြအာမိတာရဒါရအာမိတာမူဆံကုန်ဒီမှာဘဝထမဖြစ်ကြကုန်လဲငါတောင်းပါနဲ့ငါတတိပြေတရားမူခံပြခြင်းလားဒီအာမိတာမူပစ္စည်းတွေပဲပြခြင်းလားဒီဒါဆရာတရားပြီးသွားပြီးသွားပြီကမြတ်စွာဘုရားဥပမာလေးနဲ့လည်းသုံးပါကြတယ် ဣဒဟံဘိခဝေဗုဒ္ဓဝိအတ္တံပဝရီတော်စသည်ဖြင့်ငါဖေရဆုံးဖုံးပေးပြီဆိုတော့တဲ့ဆုံးကလည်းကောင်းကောင်းပြည့်စုံပြီပြည့်စုံသွားပြီလူလူသုံးနဲ့ပြောရင်ဝါသွားပြီပေါ့နောက်တစ်ခါစားဖို့ရမလို့တော့ပြည့်စုံသွားပြီဆုံးနေရတဲ့အပူကြံတွေကလည်းရှိနေသေးတယ်အဲ့ဒီအချိန်မှရဟန္တာရောက်လာတယ်လူခင်ဗျားတွေဆုံးမစားရဘူးစားလောင်လမ်းကလည်းပင်မလားမောပန်းလားမနာဒုပလိယပရိဒတ် အာနိခြင်းဒီနှိမ့်သက်နေအားလည်းနည်းနေသုံးမစားလို့စားတော့နေလို့မတန်စားခြင်းပြီးစားခြင်းအဲဒီဉာဏ်ပါရောက်ရောက်လာတဲ့မြတ်စွာဘုရားခြေသားတို့ဟောဒီမှာငါဖျက်ဆုံးစားပြီးသုံးနေတဲ့အကြံတွေရှိတယ်နင်တို့စားခြင်းနဲ့စားကြနင်တို့မစားရင်လည်းငါပြပြီးသုံးနေသုံးပြရတော့မယ်အဲလိုသုံးကိုစားဖို့ရဖိမှန်ကပြုခွင့်ပြုတော်မူပါရဲ့အဲလိုခွင့်ပြုတဲ့အခါကာလ တပါးကတော့အဲဒီဆုံးကိုစားတရားသွန်ပြမှာလည်းကပဲဒီဆုံးငါစပြီးတော့တရားထုတ်လိုက်ရင်ကောင်းတယ်ဆိုပြီးတော့ဝါဝါနဲ့အဲအာရှိပါရှိနဲ့အားထုတ်လိုက်ရင်ကောင်းတယ်ဆိုပြီးတော့ဘုရားဆုံးညာကိုသူကစားတယ်ကောင်းတာပဲမစားဘဲနဲ့စားစားလုံးလုံးနဲ့တရားမထုတ်ခိုင်းနိုင်မဲနေရင်လည်းနေရာမကျဘူးဘုရားဆုံးညာနဲ့စားပြီးတော့တခါတရားထုတ်လိုက်ရင်သူကကောင်းတာပေါ့ အဲဒီမှာဟိုဘုရားဆုံးတော်တွေမှာရှိတယ်ဒါတွေစားကောင်းသလားမစားကောင်းသလားဆိုတာဒီဟာနဲ့စားလို့ရှိရင်စားကောင်းတဲ့အိပဲရောက်ဘုရားကသူစားဒါကတော့ဥပမာတကယ်တော့မဟုတ်ဟုတ်ပေမဲ့လည်းဘုရားကသူကခွင့်ပြုတာလို့ဆိုတာဟောလဲဆုံးတော်တွေမှာတွေကပိုးတယ်ပါပဲအဲဒီတော့ကောက်စားရင်စားကောင်းကြအကြောက်တော့ရှိတယ်ဆိုတာအဲဒီမှာဒါစားပြီးတော့သူကအားထုတ်တဲ့ဘုရားကဒါလည်းပဲသူကဘယ်လိုအပြစ်မတင်ပါဘူးစားကောင်းတာအရာကောင်းတာပါပဲစားပြီးတော့အားထုတ်ဒါလည်းကောင်းတာပါပဲတဲ့ တပါးကတော့ဆင်းရဲတယ်တဲ့မြတ်စွာဘုရားကတရားမူခံရအာမိတမူပစ္စည်းမူမခံရနဲ့လို့ဟောရတာပေးထားတယ်ဒီဆုံးဟာမြတ်စွာဘုရားရဲ့အာမိတပဲဒီတော့ဒီဟာလက်ခံပြီးစားလို့ရင်ကအာမိတအမူခံဖြစ်တော့တယ်ပစ္စည်းမူခံဖြစ်တော့တယ်စာကျင်နဲ့စာပါစီဒီကနေ့တနေ့ညတော့စာကျင်နဲ့စာသိကျင်နဲ့သိရောငါအဲအာမိတမူခံတော့မဖြစ်နိုင်ဘူးအာမိတမူခံမလုပ်ဘူးတရားမူခံမဲ့တရားပဲကျင့်တယ်စာစာလောင်လောင်နဲ့ဖြစ်သမျှပဲတရားအထုတ်မဲ့ဆိုပြီးတော့ သူကတော့အစာငါခံပြီးတော့ပေးပြီးအားထုတ်တယ်အဲနှစ်ခုလုံးကောင်းတာပါပဲကောင်းကြီးတယ်ပါပဲဒါပေမဲ့လို့မစားဘဲနဲ့တရားအမှုကတက်တက်ကျင့်တဲ့ပုဂ္ဂိုလ်ကကျေးဇူးများတယ်တဲ့ဒီပုဂ္ဂိုလ်မှာရှင်မြတ်စွာကာလပါတော်ကုသိုလ်တရားတွေပွားဝေရဖြစ်ပါလိမ့်မယ်တရားပေးတဲ့ဆွမ်းတောင်းမှမစားဘဲနဲ့ကျင့်နိုင်ရင်နောက်တစ်ခါနောက်ခါကာလကျတော့မတရားတဲ့ ပစ္စည်းတွေဘာတွေကိုလူညင်တောင်းတမှုများဖြစ်လာလို့ရှိရင်သူ့ဟာသူဆုံးမသွားနိုင်ပါလိမ့်မယ်တဲ့ဟေ့မင်းဟိုတုန်းကဖျားပေးတယ်အနာစင်ကြဲတယ်အနာကောင်းမြတ်တယ်ဆိုတော့မင်းမစားဘဲနဲ့ကျင်နေတာဘာလို့လို့ဒီမတရားတဲ့ပစ္စည်းကလူညင်ရတယ်လဲစသည်ဖြင့်သူ့ဟာသူဆုံးမဒီတကလားတရားကြည့်ကြအထုတ်သွားနိုင်ပါလိမ့်မယ်တဲ့ဒါအကျိုးများပါတယ်ဆိုတာကိုအဲဒါကိုနောက်ဆုံးကြီးကဥပမာပြုပြီးတော့ဩဝါဒပေးပါတယ်။ဒါရင်ဒါလေးတွေအတူတူသွားမယ်သင်ကုန်သွားတယ်။သံဖုံကြီးကသံဖုံကြီးက ရမှာမြတ်စွာဆွံ့ကြံသည်ယဟန်နှစ်ပါးကာလောင်များဘုရားထံရောက်သည်ဘုရားဆွံ့ကြံဘုံဆောင်ယံခိမ္မာခွင့်ပြုသည်တပါးသာသာကျန်တပါး ကြကျင်သုံးသည်ကဲကြသူသာကျိုးမြမှာမြတ်စွာချီးကျူးသည်မစားပဲနဲ့အဲစားပြီးကျင့်တဲ့ပုဂ္ဂိုလ်လည်းကောင်းမစားပဲနဲ့ကျင့်တဲ့ပုဂ္ဂိုလ်လည်းကောင်းငကူလုံးကောင်းဝင်မယ်လို့မစားပဲနဲ့ကျင့်တဲ့ပုဂ္ဂိုလ်ကအကျိုးများတယ်လို့မြတ်စွာဘုရားကချီးကျူးပါတယ်တဲ့အဲဒါဥပမာလေးဆောင်းပြီးတော့ညာနေသုံးပါတာ မိဘများသားလေးတွေသမီးလေးတွေကိုချော့ပြီးတော့ဘုမတယ်လို့ပဲဆက်စားကြ။ဒီညတာသိကောင်းတယ်။ဘုညာစဉ်းစားပြီးရသော်တရားရာနေသုံးမနေပုံနဲ့ရဟန်းတော်တွေကနာကြနေပုံနဲ့စဉ်းစားကြည့်တယ်။ဩဟိုတုန်းကရသော်တရားအမှန်ကရုဏာကြီးတဲ့ဘုရားရှင်လည်းရဟန်းတော်တွေကိုတခါလဲသားငယ်လေးများသမီးငယ်လေးများကိုချိုးချိုးသားသားနဲ့ချော့မော်ပြီးသုံးမနေတယ်ဥပမာများပေးပြီးသုံးမနေတာပါလားလို့အာပြီးတော့သိကြည့်ကြကောင်းတယ်။ ဒါကြောင့်ဤသို့မြတ်စွာဘုံဆောင်ငါပါရဆုံးမဘာသာရာနဲ့ငေါငါမီဆုံးမတာမဟုတ်ဘူးရေးကြည့်တယ်တချို့ကတတိတွေကငေါငါအော်ဟစ်ပြီးဆုံးမတာလည်းနေရာမကြောက်ဘူးအော်ဟစ်ရုံပဲကားလေးနဲ့တချို့ကဒုံနဲ့လည်းရိုက်တတ်တယ်လေအနိနာရှိတာတစုံတစ်ခုနဲ့ပေါ့တချို့စာချတဲ့ပုဂ္ဂိုလ်များသိပြီးတော့ဒေါသကြီးလာတယ်တတိတွေသာမရလို့ချင်းထွေးကနဲ့ကောက်ပေါ်ပါလို့ပြောရတယ်ရှိတယ်ဒါတွေကတော့တော်တော်များမကြောက်ဘူးသူကအဲမြတ်စွာဘုရားဒီမှာရင်းကြီးကြီးလေးခါလေးသူကျိုးတော်တော်လေးနဲ့သုံးပါတယ်နားကောင်းတယ် ကြိုက်သွားမယ်ဤသို့မြတ်စွာဘုံဆောင်ကပါရဆုံးမသည်ဘုရားစကားတို့အမြလေးစားခြင်းတိုင်းသည် လေးစားသူမှာလေးစားသူမှာဆင်းရဲกว่าဆင်းရဲกว่าသံသာရပေမည်အဲဒီလိုမြတ်စွာဘုရားဘာသာရာရာလေးနဲ့ချီးယူသွားလေးနဲ့ဆုံးမတဲ့စကားတွေငါတို့လေးစားကျင့်လိုက်တယ်လို့ဒါဘုန်းကြီးကပေါ်ပြပါတယ်အားလုံးပုဂ္ဂိုလ်တွေလည်းစဉ်းစားဒီတိုင်းပေါ်မှာပဲဘူးမှညင်းကြမရှိဘူးဒီလောက်တခါတချူသသာလေးနဲ့မြတ်စွာဘုရားသုံးပါခဲ့ မလေးစားပဲနဲ့ဘယ်တော်မလဲလေးစားလေးလေးစားစားကျင့်လိုက်ပါတဲ့နော်လေးလေးစားစားကျင့်တော့ဘု து အကျိုးရှိတော့ဆိုလေးလေးစားကျင့်တဲ့ပုဂ္ဂိုလ်မှာအဲဆင်းရဲဒုက္ခငြိမ်းပြီးချမ်းသာဒုက္ခရသွားတယ်မေဖို့နိဗ္ဗာန်ချမ်းသာတွေရတယ်မေဖို့နိဗ္ဗာန်မရသေးတောင်းမှလည်းပဲလူချမ်းသာနာချမ်းသာတွေကောင်းတဲ့ချမ်းသာတွေနဲ့ပြည့်စုံပြီးတော့သွားပါတယ်ဒါကြောင့်လေးစားသူမှာဆင်းရဲကွာချမ်းသာရပေမည်ဒါကဓမ္မရာရသုံးရသော်ဘုရားသုံးပါတဲ့အပိုင်းဒါပြီးသွားတယ်အဲဒီကနောက်ကိုမြတ်စွာဘုရား အဲတရားပလင်ကကြွသွားပြီးတော့ခန္ဓာကုရုတဲ့ဝင်သွားတဲ့ကရှင်သာရိပုတ္တရာဆုံးမပဲခါနေဒီဘက်မှာညရတယ်ဒါတွေတော့ကူဘောလုံးကြည့်ညကြရင်လည်းခေါ်ရအောင်တောင်းတယ်ပြေးကောင်းတယ်ဥစ္စာဒါပေမဲ့ညမနာမဲ့ပုဂ္ဂိုလ်တွေကခုညတပုတ်လောက်တော့အသေးပဲအကျိုးချုပ်ကလေးပြောမယ်ဒါတွေနည်းနည်းခက်တယ်ကွာအဲဒီဟိုဟာဒီအစီအကြီးတွေတော့ပြောနိုင်ဘူးအကျိုးချုပ်ကလေးပြောဒီထဲမှာဘာတွေပါလဲဆိုတော့

လူကျင်တတ်မဲ့တဲ့လောဘလည်းယုံပါသည်ပြင်းမပြင်းမဖြစ်စည်းခြင်းနဲ့ဒေါသလည်းယုံပါသည်လောကကိုလောဘကိုလည်းပယ်ရဒေါသကိုလည်းပယ်ရလည်းလမ်းမှခြင်းရှိသည်ဒါရလည်းဆိုလည်းမဲ့ခင်ရှိပါမြတ်တရားပင်ဖြစ်ပြီးတာပါဠိဘာသာပြန်လာတာလောဘောသတတရာဟုသော လောဘောသဘာဝကောဒေါသောသဘာဝကောလောဘသသဘာနာဒေါသသဘာနာအာတိမေကောအာတိမေဇိမာပရိကရာဘေယတိတံ ရမေဝရမေဝရိယရိယထိန်သောမေကောဒီယတိယံသမာဓိတိသမာသင်္ကပ္ပသမာဝစာသမာကမ္မတောသမာအဇယောသမာဝါယမောသမာသတိသမာသမာဓိဒီပါဠိတွေပါလို့ပြောတာပါလားဒါတော့လောဘဆိုတာလည်းယုံပါပဲလောဘအကြီးမတော်တာတွေပြုတာပဲကိုယ်ကျိုးစီးပွားလည်းပြက်တယ်၊မြညာကျိုးစီးပွားတွေလည်းပြက်တယ်ဒေါသဆိုတာလည်းပဲသူဟာယုံပါတာပဲတဲ့ဒေါသအကြီးလို့ရှိရင်ကိုယ်ကျိုးစီးပွားသူဟာမြညာကျိုးစီးပွားပြက်နေတာလောကကြီးမှာ အကျိုးအကျိုးရုပ်တွေဖြစ်နေတာဘယ်ကလာတော့ဆိုတော့ရင်းငံကတော့ဒီလောဘဒေါသတွေပဲသူတို့နှစ်ခုကြောင့်ဖြစ်နေတာလေသူတို့ကပယ်နှုတ်လိုက်ရင်လောကကြီးလောကကြီးကတိတ်ကောက်မှာလောကကြီးမှာလူတွေကယဉ်ကျေးပါတယ်လူယဉ်ကျေးတွေပါဆိုပြီးတော့ပဲမယ်လောဘကအာကြီးတော့မဒေါသတွေလောက်တာပဲလူယဉ်ကျေးတွေကသိပြီးလောက်တာလောဘအာကြီးဒေါသအာကြီးတော့လည်းဒီလိုပဲမဒေါသတွေသိလို့တယ်လူယဉ်ကျေးတွေဆိုပြီးတော့ဒီလိုတိရစ္ဆာန်တွေလောက်တော့လဲနေရမှာကြောက်တိရစ္ဆာန်တွေကမှနည်းနည်းပါးပါးညှာတာမှုရှိတယ် အဲလောဘဒေါသအကြီးတဲ့ပုဂ္ဂိုလ်တွေကဒီလိုပဲမရင်ကြီးပဲဖြစ်လောဘလည်းယုံပါတယ်ဒေါသလည်းယုံပါတယ်အဲဒီလောဘကိုလည်းပယ်ဖို့ဒေါသကိုလည်းပယ်ဖို့ရအလယ်လားမှာမေဇိမာပရိယာအကျင့်ရှိတယ်တဲ့မြတ်စွာဘုရားသာသနာတော်မှာဈေးကောင်းဘွားကောင်းရှိတယ်မရှိတာမဟုတ်မရှိရင်တော့လည်းမတတ်နိုင်ဘူးပေါ့အခုယောဂတွေများဟိုဆရာကနေပါရဂူရီကပြောတယ်ကြားတာပဲခွန်ကြီးတို့ဒီကြားတာမသိပါဘူးလို့ပြောကြတယ်သင်္ဆာနာတွေသူကအခုကခက်တယ်လို့ဆိုတာပါပဲအခုကခက်တယ်လို့ဆိုတယ် ကုရခဲ့တဲ့အတွက်တော်တော်ကြီးပွားလာလို့ရှိရင်ကုလိုဟာမရပါဘူးသက်တာသက်တာရုံလေးပဲဒီလိုနဲ့ပြီးသွားနောက်ဆုံးကြရင်ပြီးတာပဲအဲ့ဒါကတော့ကုစီယာကြီးကပြည့်ပြည့်စုံစုံအခုမတွေ့သေးဘူးပေါ့နော်နောက်တစ်နေ့ကျရင်တော့သူတွေ့ကျင်တွေ့မှာပေါ့အခုလောဘဒေါသတွေကိုကုဖို့ရပယ်ချဖို့ရတယ်မြတ်စွာဘုရားသာသနာတော်မှာမေဇိမာပရိဒါအကျင့်အလေလားအကျင့်ရှိနေတာပဲတဲ့မကျင့်လို့သာတရားတွေမပြောက်တာသိကျင့်နဲ့သိမစားလို့ယောဂမပြောက်တာနဲ့တူးနေတယ် သာသနာ့ဘာမှာဆိုရင်တော့လောဘဒေါသတွေပယ်ရမည်မရှိဘူးသူတို့တော့သူတို့သိမရှိဘူးသိမရှိလို့သူတို့မှမပယ်နိုင်ဘူးသာသနာ့တွင်မှာတော့မေတ္တာပရိဒါအကျင့်တွေရှိလားမကျင့်လို့ပဲကျင့်ကျင့်တာဖြစ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်ကိုသာဖွင့်ပြပါတယ်အဲအထက်ကအပြည့်၃ပါးအောက်ကချီးမွမ်းဝယ်၃ပါးအပြည့်၃ပါးကျင့်အောင်ကျင့်နိုင်တဲ့မေတ္တာပရိဒါအကျင့်ရှိတယ်ကျင့်လိုက်လို့ရှိရင်အောက်ကချီးမွမ်းဝယ်ကုန်၃ပါးတွေပြည့်စုံပြီးတော့သွားလိမ့်မယ်လို့ဆိုလိုပါတယ် ဒါညကြမှာရှင်းပြအောင်အခုတော့ဘယ်တော့ပဲသာနော်ဘယ်လိုကျင့်ရမှာတော့ဆိုမက်ကင်ရှိပါဒါနဲ့လည်းနားလည်မှာမဟုတ်မက်ကင်ရှိပါဘယ်နဲ့ကျင့်ရမလဲဆိုသူကအလုံးမရှိတော့ခက်တယ်အလုံးရှိတော့လွယ်သေးတယ်ခုဒီမှာယောဂီတွေအားထုတ်နေတာဒီမက်ကင်ရှိပါတွေကျင့်နေတာပဲမြင်နိုင်ကြားတိုင်းနားနိုင်စားတိုင်းတွေးထိတိုင်းကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းဒီကုသနာကြံတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုမှန်တာမေဇိမပရိပဒါတွေ မမာရိဋ္ဌိသမာသင်္ကပ္ပဆိုပြီးမဲခင်7ပါးတရားတွေညကျမှပြီးတော့ရှင်းပြောရမယ်မှတ်တိုင်းမှတ်တိုင်းဒီမဲခင်7ပါးတရားတွေပွားနေတာအဲ့တော့မှတ်တိုင်းမှတ်တိုင်းမဲခင်7ပါးတရားပွားနေတော့ဘာဖြစ်တော့ဆိုအဲ့ဒီမြင်မှုကြားမှုစသည်နဲ့စပြီးလောဘလည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်ငြိမ့်နေအဲခြူတိုင်းခြူတိုင်းတည်ငါအားဖြင့်ငြိမ့်ဝိပဿနာဉာဏ်ကရင့်တာပြီးတော့ပြည့်စုံသွားတဲ့အခါအရိယာမဉာဏ်ရောက်တဲ့အခါမှာအဲဗဒ္ဒပါတိမဉာဏ်ထားပါအောင်တော့အပယ်လေးပါးကြလို့တဲ့လောဘငြိမ့်နေ ဘယ်လေးပါးကြလို့တဲ့ဒေါသငြိမ့်တယ်အနာဂတိမဲ့ညာရောက်တဲ့ခါကာလကြတော့ကာမရာဂခေါ်တဲ့လောဘငြိမ့်တယ်အဲဗျာပါဒခေါ်တဲ့ဒေါသဒေါသကတော့လုံးဝကိုငြိမ့်ပါတယ်အရဟတမရောက်တဲ့ခါကျတော့လောဘလည်းအကုန်လုံးငြိမ့်ပါတယ်အဲဒါမေဇိမာပြိယာကျင်အခုဒီမှာယောဂီပုဂ္ဂိုလ်တွေကျင်နေတာမျိုးစားပဲဟိုလုပ်ငန်းနဲ့စမပြလို့ရှိရင်ဒီဟာတော့ခက်တယ်ဇာတိပေတွေဘယ်တော့ပဲလိလာနေနေမျိုးစားအလုပ်လုပ်ဖို့ကတော်ခက်တယ်အလုပ်မရှိရင်ခက်ပါတယ်အလုပ်ကြီးတော့လွယ်တယ်ဘုန်းကြီးတို့တော့လွယ်လွယ်လေးပဲဥစ္စာကတော့ ဝိသီမာပတိတာကျင့်စာဘာတော့ဟောမြင်တာမှတ်ပြီးကြားတာမှတ်ပြီးနားတာမှတ်ပြီးစားတာမှတ်ပြီးတွေးထိတာမှတ်ပြီးကိုယ်တော်ဆန္ဒလှူကြတာမှတ်ပြီးဒီဝိသနာကြံစည်တာမှတ်ပြီးအဲဒီကမမှတ်မသိရင်ဘာဖြစ်တော့ဆိုကောင်းတဲ့အာယုန်တွေတွေ့လောဘဖြစ်တယ်မကောင်းတဲ့အာယုန်တွေတွေ့ဒေါသဖြစ်တယ်အဲဒါမြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်နေလို့ယုတ်တရားနာတရားအဖြစ်ပြအိသဒုက္ခအနာတ္တသိနေလောဘလည်းမဖြစ်ဒေါသလည်းမဖြစ်ဘူးငြိမ့်နေတာအမှန်ကောင်းတာညာကြမှာဘုညာကျေကျေပြပြရှင်းပြီးတော့ဟောရအောင်မယ်ကိုတော့ဒီလောက်ပဲထား တိုင်ဒါလေးတပုတ်လောက်ဆိုပြီးတော့ဒီကသိမ်းမှပြင်နေရွေးချမှပြင်တယ်ကအရှင်တို့ကြာသွားပြီဘောကလည်းရုပ်မာသည်ချက်စည်းခြင်းနဲ့ဒေါသလည်းရုပ်မာသည်လောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လေလမ်းမှာကျင့်ရှိသည် ရာလဲဆိုလင်မဂ္ဂင်ရှိပါမြတ်တရားပင်ဖြစ်သည်အဲဒီနေ့ဩဝါဒခံယူလို့ကလည်းပဲရတာအဲ့ဒီနေနိုင်နေတဲ့ပုဂ္ဂိုလ်တွေညာတရားနာနေတော့နေနေတဲ့ပုဂ္ဂိုလ်တွေလည်းညာညာရောပေါ်စာရဟပါတဲ့အတိုင်းနဲ့မှားစားပြီးတော့အာရုံပြုရပြီတော့အဲဒီကိုယ်ရဌာနမှာဟောနိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိပါလိမ့်မယ်အဲဘုန်းကြီးတို့အကြောင်းညွှန်လို့ဟောတဲ့ခါလဲကျုံညင်းနဲ့ကျုံဝိုင်းတာဘုန်းကြီးကခဏခဏဟောမယ်လို့စဉ်းစားတာပဲ ဟောရမယ်ကွာအသေးသေးနေရာတွေမှာဌာနနဲ့ဌာနအခုကိုဟောတာကိုတော်တော်များပြီဒီမှာဆိုရင်နှစ်ခါရှိပြီမန္တလေးမှာတခါဟောပြီးဟိုရှုကိုစိတ်ပေါ်မှာလည်းဟောပြီးပြီးမုံရောင်မှာလည်းတရားဟောပြီးနောက်လည်းဒီလိုအကြောင်းညီလည်းညီလည်းဒီတော့ဟောရမယ်သိကောင်းတယ်ကွာအဲဒီမှာရှိတဲ့ပုဂ္ဂိုလ်တွေကညတရားနာလာနေရင်နာကြ9နာရီကစပြီးတော့ဟောမယ်2နာရီကစပြီးတော့ရွေးချဖို့သူကဒီမှာအစီအစဉ်ရှိတယ်2နာရီနည်းနည်းကျော်သွားတယ် ရှင်ဖရာတို့တတိတော်တို့သည်မြတ်စွာဘုရား၏သာသနာတော်ဤစွာတရားညင်းမြတ်စွာဘုရား၏သာသနာတော်ဤစွာတရားညင်းခွန်ကားခြင်းဤပွားခြင်းဤပွားခြင်းသီပင်ခြင်းသီပင်ခြင်း ကျိုးငါ၎င်းတတိတော်တို့သည်သန္တရာဝဆင်းရဲမှလင်းမြန်စွာဆက်မြောက်ပါရခြင်းနိဗ္ဗာန်ကိုမျက်မှောက်ပြုပါရခြင်းကျိုးငါ၎င်းဤသာသနာရိပ်သာ၌ကမ္မထာနာစရိယကမ္မထာနာ ရှင်မြတ်တို့နှင့်တကွသံဃာတော်အား၎င်းယောဂီအပေါင်းသူတော်ကောင်းတို့အား၎င်းယခုလွန်ခဲ့ပြီးသောတစ်နှစ်အတွင်း၌လိုအပ်သမျှသောသွန်ခဲပဲဘောဇင်အစရှိသည်တို့ကိုလှူဒန်း ထောက်ပံ့ပါကုန်၏ပူဇော်ပါကုန်၏ဒီလိုပူဇော်ခြင်းဖြင့်ဘာနာတော်မြတ်ကိုကြီးမြောက်ပါကုန်၏သုမရပါနိပ္ပလေဩဝါဒခံပူဇော်ဝဲနဲ့စ၍ယမနေ့က၎င်း နေဖို့၌၎င်းသူသူသောသာဝေတောက်ဖွယ်တို့ကိုသံဃာတော်အား၎င်းယောဂီအပေါင်းသူတော်ကောင်းတို့အား၎င်းလာလာသည်မြပရိသတ်အပေါင်းအား၎င်းယူသည်စွာကျွေးမွေးသူရန်ပါကုန်၏သုမတပါဤ အပ်သောပူဇော်ပွဲဝတ္ထုတို့ကိုပူဇော်ပွဲဝတ္ထုပစ္စည်းတို့ကိုဒီရရင်ရှိသည့်အတိုင်းဒီစေသွန်းချ၍သူသားမာကုန်ဤရှင်ဖရာဒီကောင်းမှုပေါင်းသည်အာလောတရား၄ပါးတော့ဤကိုယ်ရာကိုယ်ကြောင့်ဖြစ်သောမဲ့ညာဖူညာ နိဗ္ဗာန်ကိုသက်ဆောင်ပါစေသတည်းဒီကောင်းမှုကုသိုလ်ပေါင်း၏အဖို့ပါကကိုမိဖာတို့အားမြတ်ပေးဝေပါကုန်၏ဆရာသမားတို့အားမြတ်ပေးဝေပါကုန်၏ဆွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရ၌ ကြောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားညပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏အမိဖာတော်မှစ၍လုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍